ကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး30အငယ်1မှ9ဤကိုယ်တို့ငါတို့ဘူဘီအပေါင်းတို့သည် မိုးတိမ်အောက်မှရှိ၍ပင်လေလေ၌ရှောက်သွားကြသည်ဟု၍၎င်းမိုးတိမ်နှင့်ပင်လေထဲမှမောရှိ၌ဗတ္တိဇံကိုခံကြသည်ဟု၍၎င်းဓမ္မအစာကိုအတူစားကြသည်ဟု၍၎င်းဓမ္မရေကိုအတူတောက်ကြသည်ဟု၍၎င်းတင်တို့မတိမမှတ်ဘဲနေစေခြင်းငှာငါအလိုမရှိ ထိုသူတို့နောက်၌လိုက်သောဓမ္မကြောက်မှ ထွက်သောရေကိုတောက်ကြ၏ထိုကြောက်ကားခရစ်တော်ဖြစ်သည်သို့တော်လည်းထိုသူတို့တွင် များစွာသောသူတို့ကိုဘုရားသခင်သည် အာရ နှစ်သက်တော်မမူသူတို့သည်တော၌တေချေပျက်စီးခြင်းသို့ရောက်ကြ၏အငယ်6မှ73ထိုသူတို့သည် မကောင်းသော အရာတို့ကိုတတ်မဲ့တကဲ့သို့ငါတို့သည် မတတ်မဲ့စေခြင်းငှာ ထိုအကြောင်းအရာတို့သည်ငါတို့အဖို့ပုံသက်သေဖြစ်ကြ၏။လူတို့သည်စားသောက်လျက်ထိုင်နေကြ၏။နောက်တဖန်ကခုန်မြူးထူးခြင်းငှါထကြ၏ဟုကျမ်းစာလာသည်အတိုင်း၊ထိုသူအချို့တို့သည် ရုပ်တုကိုကိုးကွယ်သကဲ့သို့မကိုးကွယ်ကြနှင့်။ထိုသူအချို့တို့သည်မတရားသောမေထုန်အမှုကိုပြု၍တနေ့ခြင်းတွင် လူနှစ်သောင်းသုံးထောင်လဲ၍တေတကဲသို့မပြုဘဲမတရားသောမေထုံကိုရှောင်ကြကုန်အံ့ထိုသူအချို့တို့သည်စုံစမ်းတောက်ရှက်ခြင်းကိုပြု၍မွေဖြင့်ဖျက်ဆီးတကဲ့သို့ငါတို့သည်မပြုခရစ်တော်ကိုမစုံစမ်းမတောက်ရှက်ဘဲနေကြကုန်အံ့ထိုသူအချို့တို့သည်မိတမ်းခြင်းကိုပြု၍ဖျက်ဆီးသောသူ၏လက်ဖြင့်ပျက်စီးတကဲ့သို့မဟုတ်မိတမ်းခြင်းကို မပြုကြနှင့်ထိုအကြောင်းအရာရှိသမျှတို့သည် ပုံသက်သည် ဖြစ်အံ့သောငါထိုသူတို့၌ရောက်ကြ၏ကကလအဆုံးတွင်ဖြစ်သောငါတို့ကိုဆုံးမเสียဖို့ကျမ်းစာ၌ရေးထားလျက်ရှိသည်ထိုကြောင့်အကျဉ်သူသည်မိမိတည်ကြည်လျက်နေသည်ဟုမိမိထင်မှန်၏ထိုသူသည်မလဲခြင်းငါတတိပြုစေလူ၌ဖြစ်တတ်သောစုံစမ်းနှောက်ယှက်ခြင်းကိုသာတင်တို့သည်ခံရကြ၏ဘုရားသခင်သည်တစ္ဆာနှင့် ပြည့်စုံတော်မူသည်ဖြစ်၍တင်တို့မခံနိုင်သောစုံစမ်းနှောက်ယှက်ခြင်းကိုတင်တို့၌ရောက်ဆိုင်သောငါအခွင့်ပေးတော်မမူတင်တို့သည်ခံနိုင်မည်အကြောင်းစုံစမ်းနှောက်ယှက်ခြင်းအရာနှင့်တကွထွက်မြောက်သောလမ်းကိုလည်းစီရင်ပြုပြင်တော်မူလိမ့်မည်အငယ်၁၄မှ22ထိုကြောင့်ငါချစ်သူတို့ရုတ်တုကိုကိုးကွယ်ခြင်းမှုကိုကျင်ဆောင်ကြလော့တင်တို့ကိုပညာရှိကဲ့သို့မှတ်၍ပြောမည် ငါစကားကိုဆင်ခြင်ကြလော့ငါတို့သည်ကျေးဇူးတော်ကိုချီးမွမ်းရန်မင်္ဂလာခွက်ဖလားမူကားခရစ်တော်ဤအသွေးကိုဆက်ဆံခြင်းဖြစ်သည်မဟုတ်လောငါတို့ဖဲ့သောမုံမူကားခရစ်တော်ဤကိုယ်ကိုဆက်ဆံခြင်းဖြစ်သည်မဟုတ်လောမုံတလုံးသည်ရှိသည်ဖြစ်၍ငါတို့ရှိသည်မြတ်သည်တလုံးသည်ဖြစ်သောထိုမုံကိုဆက်ဆံလျက်ခံယူကြသောကြောင့်အများဖြစ်သောငါတို့သည်တလုံးတကူသည်ဖြစ်ကြ၏ဇာတိအားဖြင့်ဤဒေလအမျိုးဖြစ်သော သူတို့ကိုကြည့်ရှုကြလော့ယဇ်ကောင်ကို စားသောသူတို့သည်ယဇ်ပလ္လင်နှင့်ဆက်ဆံသောသူဖြစ်ကြသည်မဟုတ်လော။ထိုသို့ဆိုသောအဘယ်သို့ငါဆိုလိုသနည်း။ရုပ်တုကားမှတ်စရာရှိသည်။ရုပ်တုရှေ့၌ပူဇော်သောယဇ်ကောင်ကားမှတ်စရာရှိသည်ဟု ဆိုလိုသလော။ထိုသို့မဆိုလို။သာသနာပလူတို့သည်ပူဇော်သောယဇ်ကိုဘုရားသခင်အားပူဇော်ကြသည်မဟုတ်။နတ်ဆိုးတို့အားပူဇော်ကြ၏။ သင်တို့သည်နတ်ဆိုးတို့နှင့်ဆက်ဆံစေခြင်းငှာငါအလိုမရှိသခင်ဖျား၏ခွက်ဖလားနတ်ဆိုးတို့၏ခွက်ဖလားနှစ်ပါးကိုသင်တို့မတော့နိုင်ကြသခင်ဖျား၏စပွဲနတ်ဆိုးတို့၏စပွဲနှစ်ပါးကိုသင်တို့ဝင်၍မစားနိုင်ကြသခင်ဖျားအမျက်တော်ထွက်စေခြင်းငှာငါတို့ပြုရကြသလိုငါတို့သည်သခင်ဖျားထက်တာ၍တကူးကြီးကြသလိုအငယ်23မှ29 ငါသည်အပြစ်မသင့်ဘဲခပ်သိမ်းသော အမှုအရာကို ပြုနိုင်သည်မှန်စေတော့။ခပ်သိမ်းသော အမှုအရာကိုပြုသင့်သည်မဟုတ်။အပြစ်မသင့်ဘဲခပ်သိမ်းသောအမှုအရာကိုပြုနိုင်သည်မှန်စေတော့။ ခတ်သိမ်းသောအမှုရာတို့သည်သူတပါးကိုတိဆောက်တတ်သည်မဟုတ်။ကိုယ်အကျိုးကိုအဘယ်သူမျှမရှာစေနှင့်။သူ့အကျိုးကို လူတိုင်းရှာစေ။ဩတ္တပ္ပစိတ်ကိုထောက်ရသောကြောင့်၊ဈေး၌ရောင်းသမျှကို မစစ်ကြောမမေးမြန်းဘဲစားကြလော့။အကြောင်းမူကား၊ထာဝရဘုရားသည်မြေကြီးနှင့်မြေကြီးတန်ဆာကိုပိုင်တော်မူ၏။မယုံကြည်သောသူသည်သင်တို့ကို ခေါ်ဘိတ်၍ သင်တို့သည်တွားလို့လျှင်ဩတပစိတ်ကိုထောက်ရသောကြောင့်တင်တို့ရှင်း၌ထဲ့သည်မြတ်ကို မစစ်ကြောမမေးမြန်းဘဲစားကြလော့သို့တော်လည်းဤမိသောအရာသည်ရုတ်ထုရှင်း၌ပူဇော်သောရစ်ကောင်ဖြစ်၏ဟုဇုံတယောက်သောသူဆိုလျင် ထိုသို့ဆိုသောသူ၏မျက်နှာကို၎င်း၊ဩတ္တပ္ပစိတ်ကို၎င်းထောက်၍မစားကြနှင့်။ဩတ္တပ္ပစိတ်ဟုဆိုသော်ကိုယ်စိတ်ကိုမဆိုလို၊သူ့စိတ်ကိုဆိုလို၏။အခြားသောသူ၏စိတ်သည်ငါ၏အခွင့်ကိုအဘယ်ကြောင့်စစ်ကြောစီရင်ရမည်နည်း။ကျေးဇူးတော်အားဖြင့်ငါသုံးဆောင်ရလျှင်၊ကျေးဇူးတော်ကိုချီးမွမ်း၍သုံးဆောင်သည်တွင်အဘယ်ကြောင့် ကဲ့ရဲ့ပြစ်တင်ခြင်းကိုခံရမည်နည်းဟုဆိုလျင်မူကားသင်တို့သည် စားတော်၎င်းတောက်တော်၎င်းမြည်သည့်အမှုကိုပြုတော်၎င်းဘုရားသခင်ဤဘုံတော်ကိုထောက်၍ခတ်သိမ်းသော အမှုကိစ္စကို ပြုကြလော့လူများတို့သည်ကဲတင်ခြင်းတို့ရောက်ဆိုင်သောငါငါသည် ကိုအကျိုးကိုမရှာဘဲသူအကျိုးကိုရှာ၍ခတ်သိမ်းသော လူတို့၏အလိုတို့အရာရာ၌လိုက်သည့်ဤသူ တင်တို့သည်လည်းယူဒလူဟေလတလူဘုရားသခင်၏အသင်းတော်ဝင်သူတို့၌ထိမိ၍လဲเสียအကြောင်းကိုမပြုဘဲ